ဘုရားမြတ်စွာဘုရားသရေနိဗ္ဗာန်သံဃာကြီးလေလာခြင်းမှာဒေဝကြီးမာကြပြီးဟောထားတဲ့တရားတော်ကိုယနေ့ဒီ30မြောက်ဟောရအရင်ဒီတော်ဘွဲမှာ ထူးမှတ်ွယ်ဩဝါဒတရားဖြင့်သိရရာဆုံးကြီးရဆောင်းမှုကြီးလက်ကြိုက်လာပါလေသာဘုရင်းနဲ့ပါပါလေဘုရားသာသနာလိုရင်းရတော့ဘုရားသာသနာတော်မှာလိုရင်းဖြစ်တယ်ကြားရတယ်ဒီသာသနာ့ဒါဒီတော်လာတယ် ဘုရားသာသနာလူရင်းတရားနဲ့ပြောင်းလာပဲအဲ့ဒါများဒီဒီသာဖြစ်ပါလေ1371ခုနှစ်ကစပြီးတော့ပြောင်းလာတယ်ဒီဒီတော့ရရှိပါလားဘုန်းကြီးစပြီးတော့ဒီပฏิပတ်တိသာသနာဟောလာတာကတော့အဲ့ဒီဒီကြ1300ခုနှစ်ကစပြီးတော့သာသနာပြုလာပါရဲ့အဲ့ဒါနဲ့ဆိုရင်40နှစ်တော့ရှိနေပါပြီ အဲဒီလေးလေးနှစ်ကျမှတစ်နှစ်တည်းတစ်နှစ်တစ်နှစ်တည်းတစ်နှစ်တိုးတိုးပြီးတော့သာသနာ့ဘက်ပြီးပွားလာတယ်တွေ့ရတယ်ဘုရားသာသနာ့ရဲ့ပုဂ္ဂိုလ်တွေအားလုံးဝမ်းမြောက်စရာဝမ်းသာစရာငါကောင်းပါအဲဒီတော့ဟောတဲ့ကြားဟာဘုရားအလိုတော်ကြလူရင်းတရားတော်ပဲဆိုတာကမှသာပြီးတော့ င်းပါဦးအဲနောက်နေ့ကဆိုတော့လာပြီးနေဆိုဘုန်းကြီးပြောတယ်နေ့ကမှဆက်ပြီးဟောရနေ့ကလည်းဒီရေကျဟောလည်းပြီးမှာမဟုတ်ပါဘူးဒီပြားရှင်တရားဆိုရင်လည်းဆက်ဟောမယ်ဆိုရင်အနာကျေကြမှာလေအနာကျေကြမှာမသားရလည်းနာကောင်းပါလေအဲ့ဒါသံဃာကလေးစီရပါရဲ့ ကိုယ်တိုင်ဒီဒီရာတရားများဘုရားဟောတယ်ဒီဘုရားများမှတ်ယူထားဖြစ်ပေါ်တရားမည်သို့ဖြစ်တရားသာသနာဤစွာကြည့်လိုက်မည်ဟာသုံးဖို့အာရုံစားရတဲ့ဒီဟာအဲအဲ့ဒါလေးဒီလိုပြောရတော့ဒီပြောနေတော့ဒါမှရှင်းပြီးပြောကိုယ်တိုင်ဒီဒီရာကိုယ်တိုင်ဒီဒီရာ Hallelujah လာ ကြအာကိုးရေကြဝန်တာကြသိကောင်းတာမိဆိုလို့ဆိုရင်ရှိတော့မိရဟုတ်ရမိရမသိကြည့်တာမဟုတ်ပါဘူးဒီကအိန္ဒိယမှာဘယင်းနေတောင်မှချင်းနေပါလေစစ်သားတွေဆုတ်ပြီးတော့အဲ့ဒါကိုမိရှို့ပြီးတော့ည ကြွားတော့တယ်တော့ရတာဟာဒါလည်းပြီးပါဘူးအာကိုယ်စိတ်မကောင်းဘူးနေကံကစိတ်ကောင်းတာမိလည်းရက်တဲ့ရက်တဲ့ဒါမိရဲ့စိတ်ကောင်းတာမြေသားရဲ့နာကောင်းသုံးပြဆွဲပြပစ္စည်းတွေလည်းအမနာကောင်းအဲ့ဒါတွေကစိတ်ကူးယုံတတ်တဲ့နဲ့သင်ကြားလိုက်မဟုတ်ဘူးဓမ္မဒီနေတဲ့ပုဂ္ဂိုလ်ရဲ့အေးစေရ daarịị ụarịrị dseiga-ediri ya de na zụ ụl ဖြစ်ရကြမှာမဟုတ်ပဲဒီကသိကုသလာဟောတော့ဒီဟောတဲ့တိုင်းတိုင်းနာရှင်းတဲ့ပုဂ္ဂိုလ်တွေကျရှိတယ်တော့မရှိပါဘူးသစ္စာရအနာသစ္စာရဟောတဲ့ကြာအနာကိုအားရစရာအကုသရာကောင်းပါရဲ့ဘိက္ခုယံသောတမ အာကိုရာစိတ်ကိုသင်တို့လိုလားတာတို့ကြောင့်ကြောင့်ဒီဒီဓမ္မကျင့်တရားတို့ကိုမရသာသည်ဘိညာတိတိတာကိုရတိရေဟောအကောင်းဤကိုရတိရေဟောရတဲ့တရားတွေသိထိုတရားတို့ကိုဟောတယ်လို့သာရကံသောလာဝေတဝမှယူရေအာရေဝိတာဗာမိဝေအကောင်းဤဘာဝိတာဗာဖြစ်ပွားကြကုန်ဘုရားတာရှင်များစွာပြုအပ်ကုန် ဆက်ကဘုန်းကြီးစီထားတာဒါပဲကိုယ်တိုင်ကြည့်ပြီးတာတရားများဘုရားဟောတယ်ကိုယ်တိုင်ကြည့်ပြီးမှမြတ်စွာဘုရားဘာဝနာတရားတွေပွားများဝေဟောရပါတယ်ထိုတရားများမှယူတာဖြစ်ပွားစေရတယ်အဲ့ဒီတရားများမှယူပြီးတော့မိမိတို့သာသာရှိအောင်လုပ်ရမယ်ဒါကရှင်းပါမရှင်းဉာဏ်ပြဘူးရှင်းအောင်အထုပ်ကအရေးကြီးပါတယ် အဲဒီလိုရှင်းအောင်အားထုတ်ရင်ဘယ်လိုကျိုးရသလဲဆိုတော့သောဖြစ်စေရာသာသနာရှိသွားကြည့်လိုက်ရင်အဲဒီလိုဖြစ်စေလို့ရှိရင်သောမာရရှိလို့ပြရမယ်။ယတိဓမ္မမိယအတ္တသတိဓမ္မတိယံအရမိယအတ္တသတိကံယထာရင်းတော့မယူ၍ မိဝဲအားဖြစ်ပွားလေအားဒီနေ့တော့ကြော်ပြီးရှိတော်တရားဓမ္မတရားဉာဏ်တော်အရှင်ကြီးအဲ့ဒါမရှိရဘူးစီရတိကံစိမြသောကာလပါလုံးဒီကနေ့အပ္ပတိယဤအဲ့ဒါဖြစ်ပွားရလို့ရှိရင်စိမြသောဒီနေ့တို့ဖြစ်စီရသာဝနာစီသောဒီနေ့ဘုရားဟောတဲ့ကဒီအထုံးမြတ်တာကဘာသာရှင်ကြောင့်ပဲကောင်းတယ် အဲဒါကိုယုံကြည်လိုက်နာပြီးတော့ဟောပြောနေတဲ့ပုဂ္ဂိုလ်တွေရဲ့နိမလာမှာပဲရှင်းနေတဲ့ပုဂ္ဂိုလ်တွေရဲ့နိမလာမှာနောင်သာပြေကောင်းမှာလူနတ်တို့မှာကျိုးချမ်းသာများစွာဖြစ်စေပါလိမ့်မည်အဲဒီဘာသာပြောဘာကျိုးရမှာတော့လူနတ်တွေမှာကျိုးကျိုးချမ်းသာများစွာဖြစ်စေပါလိမ့်မည်ဒီနတ် ကျိုးတွေချမ်းသာတွေဉာဏ်ရှိကြပါလိမ့်မယ်။သတ္တဝါတွေကကောင်းသောကျိုးစွာလူရှိရတာပဲချမ်းသာစွာလူရှိရတာပဲအဲဒီကောင်းသောကျိုးတွေချမ်းသာတွေများစွာဖြစ်ပွားစေပါလိမ့်မယ်။အဲဒါကိုလည်းဘုရားအောက်မှာဆောင်ဖို့နဲ့ကြားတဲ့အတိုင်းနဲ့စီထားပါတယ် သတ္တာဘုဒ္ဓနာဣတယဘုဒ္ဓနာသုဘယရောဂိကံပါယတာဣတသုခပြောမုသနာတံသောတို့ဘုရားဘာသာရှိသောကြည်နေခြင်းသည်ဘုဒ္ဓနာဣတယသောလူပေါင်းတို့ရဲ့စီးပွားလို့အာသောလူပေါင်းတို့ရဲ့အကျိုးစီးပွားလို့မှာဘုဒ္ဓနာသုခနာသောလူပေါင်းတို့၏ချမ်းသာလို့မှာလောကံကောင်မှာလောကကိုတဏှာသတ်ရလောကအာသာယ လောကကြီးကျွမ်းမာရေးတရားလောကကြီးပြီးသွားတယ်လောကကြီးဒီဝါမေသာနာနဲ့လူရဲ့အထာယအကျိုးမှာဣတာယပြီးသွားတော့အသုမာယကိုယ်စိတ်များချမ်းသာခြင်းကအပ္ပဖြစ်ပါသည်အဲဒီလိုသာဝနာတရားနဲ့ဆိုရင်အာဖြစ်တယ်ဆိုရင်လူနာတွေအာလောကတဘာတွေကျိုးများပဲကျိုးများပြီးသွားမယ်အဲဒီကျိုးများတော့ သာသနာတရားရေးတွေဘုန်းကြီးတို့ဟောကြားနေပါတယ်သာသနာတရားရေးတွေဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေလည်းဒီတိုင်းပါပဲရိုးပြအောင်ဆောင်ရွက်ပြီးတော့နေရတယ်။ဘာညာဝင်လို့သာသနာရေးကခြေနေတွေကိုကြည့်ရလို့ရှင်ပြည့်တဲ့ပုဂ္ဂိုလ်ရအန္တနာဝါဒပြေကောင်းပါလေ။ဒီကဆရာဖွဲ့တွေကလည်းဆောင်ရွက်လို့နာကုတုတ္တိကြည့်ရတာပဲအားရပြေကောင်းတယ် မာဓိကဖြစ်ဖြစ်ငငညာကဖြစ်ဖြစ်သာကြည့်မယ်ဆိုရင်နောဝတ်တာကျကောင်းပါလေအာရဒနာကောင်းပါလေလုံနတ်တို့မှာသုသနာများစွာဖြစ်စေပါလိမ့်မည်ဖြစ်စေခြင်းများသူတရားဟောကြားဤတို့မှာဖြစ်စေခြင်းများမြတ်စွာဘုရားဘယ်လိုဟောတော့ဆိုပြီးဟောပါတယ်နောက်ပိုင်းမှာရှိပါတယ် အဲဒါလေးနဲ့ပို့ဆိုရအောင်လူနာတို့မှာလူနာတို့မှာဒုချမ်းသာဒုချမ်းသာသာသာဖြစ်စေပါလိမ့်မည်သာသာဖြစ်စေပါလိမ့်မည်စေတင်များစေတင်များ ၅ပါးဝိဇ္ဇင်9ပါးမဲ့လို့ရှိပါဆိုဘောရုပိယတဲ့39ပါးပေါ်များတယ်ဆိုတာပါပဲအဲ့ဒါပါပဲအဲ့ဒါပြကိုကျုပ်ဒီမှာလည်းဆောင်းပုံလေးတွေသိရပါတယ်ပฏิပဒံသမဗရံလေးရန်အိဒီပါပฏิကံသမဗရံလေးရန်အိဒီပါပฏิကံကလည်း၄ပါသမဗရံကလည်း၄ပါအိဒီပါကလည်း၄ပါ12ခုအင်းလေး၅ပါဘိုလ်လည်း၅ညာ၅ပါဘုံ၅ပါဆိုတော့10 ခုနပါဘုရားမြတ်ဘုရားကခုနပါမဲခင်ဖြစ်ွယ်တဲ့မဲခင်ကတော့7ပါအားလုံးပေါင်းလိုက်လို့ဒီလိုခုနပါရှိပါတယ်ရှင်သုံးွယ်39နှစ်မှာအားလုံးပေါင်းလိုက်ရင်39ပါရှိပြီလားအဲ့ဒါလွယ်ပါရဲ့ဆိုတော့ပေါ်နေပါတယ်နောက်နားလည်အောင်အထုတ်ပုံလေးရတာကမှဟောရတာသတ်ဆုံးနေတယ်။ဒါကြောင့်သတိဝေခံသတိဝေခံသမရံသမရံ သေရာဣတိပါ မယာဒီရေဒီမယာဓမ္မပညာတတိကဆိုလာခဲ့တာအဲဒါမယာပညာတတိကဒါလေးရှင်သာပြောပြီးတယ်သေဝဘာရုကဥပ္ပေတောဝအာဘေဝိတာဘာဝေတာဘာဘုလိကတာဘာသေဒီကနဝသရိယအရမေအရသရတိကသတ္တသဒ္ဒကဒုသနာမိတေဒုသနာမိတေလောကနုပ္ပါယအတ္တဟိတသုပယောမုဒ္ဒနာအဲ့ဒါ ဟိုကိစ္စကဟောဟာတာသုံးလုံးအဲ့ဒါဒီစိတ်နဲ့ပြန်ပြီးပြည့်စုံပြောဟောရတယ်ဘုရားတော်ကဒါလည်းပြောနေရှင်းကုန်ပြီဒါပါပဲချနိုင်တဲ့ကလေးတွေအဲ့ဒါကိုသတဲ့ကွင်းနဲ့ထားပြီးတော့ပူရာရနဲ့ပြည့်တယ်လို့မြင်အဲ့ဒါမြုပ်တာတော့ပထမေဇသေဒိဋ္ဌိဓမ္မပြင်းနဲ့သာမယဘိညာ သေပြီးတာကနေရင်တော့ဒီဝမြတ်တာနာတဲ့မြုပ်တာပြီးတော့တရားမြည်တာဆိုတာကလည်းပတမေနဲ့မေးခြင်းကသတိဖြစ်နေတယ်ဒါမှအဲ့ဒါကျင်းအဲ့ဒါဘာတွေရောနဲ့အဲ့ဒီ39ပါးဘောဓိတရားတွေကဘာတွေရောဆိုလို့ချင်းသတ္တရောတတိဌာနာအားလို့ဆိုကြပါတယ်တတိဌာနာ၄ပါးသတ္တရောသမဗရဏသမဗရဏ၄ပါးသတ္တရောဣတိပါရဣတိပါက၄ပါး မစ္စရိယာနိမိလေးက၅ပါးမစဗလာဘိုးဆိုတဲ့ခွန်အားကလည်း၅ပါးသတ္တဘုဇင်္ဂဘုဇင်ဆိုတဲ့တရားကလည်း9ပါးအရိယောအထင်ကောမဲဝသင်္ဃ7ပါးရှိတဲ့အရိယာမဲဆိုတဲ့လက်သင်္ဃလည်း7ပါးအဲ့ဒါပါပဲအဲ့ဒါတွေကိုလည်းဒီဘုံချုပ်ပြီးတော့သိတဲ့အခါမှာဤမေဝတိ ေကဝေဓမ္မမယပညာတိတိတာဒါတော့ဆိုဓမ္မစကားကတော့ပြည့်စုံပါဒီကိုရတော့ဒီမေတေဓမ္မသို့ခေါ်ကြခဲ့တဲ့38ပါးသောဒီဘောဓိကရာတရားတော်ကိုမယငါရီပညာတိတိတာကိုယ်တိုင်ကြည့်ဟောတာအကုန်တော့ဆိုကြည့်တော့ဒါမှမဟုတ်ရှင်းတော့အတုံးတော့ကတော့ဒီဝေါခုနကလည်းအကုန်ပြန်ပြီးတော့ဆက်ရတယ် ဒီဟောဒါရိသာဥပိသပပိယလားဆိုတော့သုခာဒေါမုဒ္ဒနာအကုန်လုံးပြန်ဆဲအဲ့ဒါတွေလည်းစိတ်ကြီးတဲ့ပုဂ္ဂိုလ်ဆဲရပြီးပြရတာလည်းနဲ့ပြုတ်ပြီးတော့ပြရထားတာပဲအဲ့ဒါဆန္ဒကမောနေရည်ဆိုတော့ဗမာလူလူလေးနဲ့ပြည့်စုံပါပြီတတိသာဓမ္မဗရာလေးရာအိဒီပါဒီငါးပါးဘုံငါးပါးခဏပါးလို့ဆင်းနေတာ မဂ္ဂင်ရှိသောရှင်သုံးဘက်30ခုနှစ်မှာဘုရားသခင်ဘာသာတော်ကြီးအများကြီးဒီဘုရားရဲ့30ခုနှစ်ပါးဆိုတော့ကနားနေအများကြီးပဲပဋိသန္ဓေတစ်ခုတစ်ခုကဘယ်လိုဟာလဲတော့မဗရန်တစ်ခုတစ်ခုကဘယ်လိုဟာလဲတော့အဲ့ဒီပါ၄ပါးစွာတဲ့တစ်ခုဘယ်လိုဟာလဲတော့အင်းဒီ၅ပါးလည်းဘယ်လိုဟာလဲတော့ဘုံ၅ပါးဘယ်လိုဟာလဲတော့ဝိဇ္ဇင်9ပါးပဲလိုအားရတဲ့မဂ္ဂင်7ပါးပဲလိုအားရတဲ့ဘယ်လိုအားထုတ်ရမှာတော့မေးရရှိတယ်

တရားစစ်စစ်မဟောပဲနဲ့အဲဒီလောက်တူလေးဟောပြီးတော့ဒီကဓမ္မကြီးကလည်းသာဝနာကြီးကဓမ္မကြီးကလည်းတပါးတပါးဆက်ပြီးတော့ဟောခိုင်းတာဒါကခဏခဏဘုရားဟောတာနားကောင်းပါဘူးလေးဧကောဧယံတို့ဣတုယံဒီဒီကုသမြာရေရှိမြင်သောပုဂ္ဂိုလ်သည်သတောမယတိဖြစ်ပြီးသံဃာနာမောဇာတိဖြစ်ဝေရိယမြာရေသံဃာရေ သာမယာရဲ့မြင်ပြီးသာမယာရဲ့လို့ဆိုတဲ့ပုဂ္ဂိုလ်။ညာကြည့်ပြီးပြည့်ပြည့်ဒီသာသမီးရှိပါလို့ရှိတယ်။ဘာလို့လဲဆိုတော့အမှားရရင်ရှိတယ်။တရားကြီးအမှားရရင်လည်းမပြီးသေးဘူး။သံဃာတော်မှားသွားလည်းပြီးအောင်။တကယ်ဖြစ်ပေါ်တဲ့တရားတွေဖြစ်ပေါ်တဲ့အမှားရရင်ပြရမယ်။ဒါပါပဲ။မှားရရင်ပြရမယ်။ မာယာတိဖြင့်ပြိညာလေးပါးပွားခြင်းကိစ္စလည်းပြီးတယ်အဲအဲ့ဒါကိုရှင်းရဆောင်းမလို့နပုတ်စီကပြိညာနာပွားခြင်းကဓမ္မအလုံးပြည့်စုံပြီးအတိပ္ပံတရားပွားနေလို့ရှင်သမဗြဟ္မလေးပါးလည်းပါရဝိနိဗ္ဗာန်၄ပါးသင်္ကေ၅ပါးဘုံ၅ပါးဘုရားသမမေကိစ္စပါတာလည်းကုန်ပါပါပဲအဲဒီကုန်ပါကုန်ရတာတော့မှာပဲအသေးသေးပေါ်ပြရတယ်ဒါလည်းကြားရရှင် ချိန်ကြီးအများကြီးပုံနေတော့တော်ရုံပဲအတိဒါနာပွားစေကဓမ္မအာရုံပြည့်စုံတဲ့ဒီမှာယောဂီတွေအတိဒါဒေနာတော်ရပွားများအထုံးမှာဒီဘောဓိပြည့်တဲ့သုတ္တကနဘာတွေအပြည့်စုံပွားများအထုံးနေတာပဲအလားတနာတာကိုပြောပါရဲရှင်မလေသာသိနေမြာဘုရားဆုံးမှာဖြစ်ပါသည်အဲဒီဒါလေးပါပွားစေတာရှင်မလေသိနေတာအဲဒါဘုရားဆုံးမှာ မြတ်စွာဘုရားရဲ့ဆုံးမခုရှုမှတ်ပြီးတော့တကယ်ဖြစ်ဖြစ်တဲ့အတိုင်းရှုရနာပြရတယ်သိမလားဘုရားဆုံးမပဲဘုရားဆုံးမဘုရားဆုံးမအတိုင်းကျင့်နေတာအနကောင်းပါပဲမြတ်စွာဘုရားသာသနာတော်မှာဘုရားဆုံးပါတယ်ကျင့်နေတာအကောင်းဆုံးဘောဘုရားဆုံးပါတယ်မကျင့်မဲနဲ့မဟုတ်တာတွေလျှောက်ပြီးကျင့်နေနေရပြောင်းလို့သုပုဂ္ဂိုလ်တွေကမဟုတ်တာတွေဟောမဟုတ်တာတွေအဲကျင့်ကြတယ်ရှိတယ်ဉာဏ်ကြောက်လို့ အဲ့ဒါကိုညာဟောအမာဂနုသဗ္ဗေနိအညာဒီမှရရေးသိနေခြင်းဒီဟောပင်တော်အမာဂံကပြတဲ့နိသဗ္ဗေနိဖမ်းပန်းမကြတော့ဆုံးမပဲဒီတစ်ခါမဟုတ်ဘူးဆုံးမခဏခဏမကြခဏဒုနဲ့ဆုံးမတယ်ဆုံးမဩဝါဒပဲအဲ့ဒါကိုဆောင်းဖို့လေးဆိုရတတိယဌာနာသီလဝါဒီကသွားပါ

မမေ့သောတိရယခြင်းသံပါရိသာသိနေစေကြဖြစ်ကုန်စေကြကုန်တော်မမေ့တဲ့တိရယနဲ့ဤရမယ်ဘာပဲသိကြမှာတော့သီလဓမ္မရိပညာစေတိခါသုံးပါးသိရမယ်မမေ့တဲ့တိရယခြေခံပြီးတော့သီလလည်းပဲပြည့်စုံရမယ်သမာဓိလည်းပြည့်စုံရမယ်ပညာလည်းပြည့်စုံရမယ်ရှုလဲရှုလဲမမေ့တဲ့တိရယဆိုတာအဲဒီတိရယ

အဲဒါစစ်တိုင်းစစ်တိုင်းမမေ့တဲ့သတိတရားဆိုမှတ်ရတယ်မှန်တယ်ဒီလားမမေ့တဲ့သတိတရားနဲ့မှတ်မရဘဲနဲ့ဒါကြောင့်မသိပါဘူးစာပေရတယ်နဲ့ကြက်မှလေ့လာပြီးတော့နားလည်တယ်ဆိုရင်အဲ့ဒါကတော့သူကြနေတာများမယ်ကိုယ်တိုင်ပြည့်တော်သိတာမဟုတ်သေးဘူးတကယ်ဖြစ်ပေါ်တယ်ကြာဖြစ်ပေါ်တယ်လည်းရှုမှစောင့်ကြည့်နေမှာနာမှာ

လာသွားနေတဲ့တတိသေချာကိုယ်တိုင်သိနေလို့ရှိရင်ကိုယ်တိုင်သွားပြီးကြည့်နေပါကြည့်နေလို့ရှိရင်တော့ဘုဘကလူသာသာလည်းမြင်ရဘုဘကလူသာသာလည်းမြင်ရအဲသွားပုံလာပုံနေပုံထိုင်ပုံအကုန်လုံးသိရတာပဲအဲဒီလိုပဲမြင့်တာလာတကယ်ဖြစ်တဲ့တရားတွေကိုမပြတ်ရှုနေအပမာဒမမေ့တဲ့တရားနဲ့ရှုနေလို့ရှိရင်မာနကြီးတာပဲအဲဒီလိုကြည့်တာဟာဒုက္ခသစ္စာတရားတွေကြည့်တာတဲ့မြင်ရတယ်ကြည့်ဖို့က သူလည်းနဲ့ကတော့တော်တော်ပြည့်စုံတော့မှာပါပါပါအဲဒီတော့မှန်တိုင်းသိရင်မှန်တိုင်းသိရဲ့ဘုရားနဲ့ဆက်ပြီးတော့မြစ်သက်ပါရာမှုသမှုရိယတနာမရှိတော့ဘူးခြင်းနဲ့မှန်တိုင်းမသိလို့လူရှင်မြစ်သက်နေတာမှန်တိုင်းသိရင်လူရှင်မြစ်သက်သမုဒ္ဒရာတနာကျင်းနေကျင်းနေရှင်ကဘာအားဖြင့်တည်းဖြစ်လို့ရှင်ကနိဗ္ဗာန်ရောက်တယ်ပယ်ဆိုင်ဖို့သိရင်ပယ်ရရတဲ့ဖြစ် ထိုက်တဲ့နိဗ္ဗာန်ထိုက်တဲ့ဒီတိုင်းဒီတိုင်းလည်းပဲမဂ္ဂင်7ပါးတရားတွေသက္ကတာကဖြစ်ပွားနေပြီးပဲဆိုတော့ပြီးနေတာလေးတစ်ခုနဲ့ဒီလေသာပယ်ကလည်းပြီးရယ်ဆက်ရောက်တာလည်းပြီးရယ်မဂ္ဂင်7ပါးပွားများတာလည်းပြီးရယ်အဲ့ဒါပြီးဆိုတဲ့လုံးလေးနဲ့လည်းပဲသုံးရင်ပါတဲ့ဒီမှာလည်းမမေ့ဆိုတဲ့ဇလုံးလေးနဲ့လည်းသုံးရင်ပါတဲ့

သဘောတရားတွေဖြစ်တဲ့မမေ့ပဲနဲ့ရှုမှတ်ပြီးမှတ်ရပြီးတော့သိက္ခာတော်မှာပြရမယ်သီလသေထောက်ကြည့်ပြီးကျင့်ရုံနဲ့သီလသိက္ခာကပြည့်စုံတာမဟုတ်ဘူးသမာဓိရဲ့ဇာယရုံနဲ့သမာဓိသိက္ခာကပြည့်စုံတာမဟုတ်ဘူးအဲဒါရောက်ပဲပြည့်စုံတာအများအားဖြင့်မဟုတ်ဘူးအရိယာမဲ့ရောက်မှာဘုံပြည့်စုံတာသောတာပတ္တိမဲ့ရောက်လို့ရှိရင်

အဲ့ဒါလေးဆောင်ဖို့ကလေးတို့လေးဆိုပြီးဒီဘက်ကတော်တော့ပါတယ်နောက်နောက်ပိုင်းကလည်းရှိသေးတယ်ဆရာမမေ့ရဲတာမမေ့ရဲတာဥမခာဥမခာမမေ့ရဲတာမမေ့ရဲတာဥမခာဥမခာမိခာသုံးဝပြီးကြမိခာသုံးဝပြီးကြအဲမမေ့ရဲနဲ့ရှင်မမေ့ဒီခာသုံးဝသီလသမာဓိပညာပြည့် ဟောတာပါတိနဲ့ကျရင်သူဆိုင်ရာဖြစ်တဲ့သီလပြည့်စုံတာဘောသမာဓိပညာလည်းထိုက်ပြရတယ်ဆိုတော့ပြည့်စုံပါတယ်ဆိုတော့သမာဓိပြည့်တယ်ဆိုတော့ဆိုရတယ်နာမည်နဲ့ရောက်တဲ့အခါကျတော့သမာဓိထပြီးတော့ပြည့်စုံတဲ့ဟာတနဲ့ရောက်တဲ့ပညာနဲ့ထပြီးတော့ပြည့်စုံတဲ့အဲဒီပြည့်စုံအထုပါဘောပါသူကြီးပြေခေါ်တော့အဲဒီဟောပုံတွေလည်းဘုရားနာဖတ်ပြောအောင်အဲ့ဒါကစောစောပိုင်းကလည်းနေ့စဉ်နေ့စဉ်ဟောနေတယ်ဟောရတာပဲဒါကအနုတ္တပဲကာမ ညကြားတဲ့အဆုံးမှာအဲ့ဒါကိုဘုန်းကြီးရတဲ့အတွေ့အကြုံမှတ်ရအောင်လို့ဆောင်ဖို့ကလေးတွေမြင်ရတဲ့ပြည်ပြည်သားပဲဒါကတော့သူတို့ပြောကြမလို့ပါဘူးအဲသိက္ခာသုံးပါးပြည်စီပုံအချင်းချင်းဆောင်ဖို့ဆိုပြီးတော့ပေါ်တိုင်းမှာကြာရှုမှနေတဲ့ဥနာနာမြေအကြောင်းပြောပြီးအမျက်စင်းရဲ့ညလည်းပေါ်တယ်အနတ္တပြည့်ရနေကောင်ဒီလိုလေးနှံကောင်းတယ်ဒါလေးတကုံးကိုကြားဟောလို့ဆိုရင်နှံကောင်းတာနှံပြည့်လို့တာ ဒါဒါတွေကတော့ကြားလဲကြားပြီးသားခေါ်လဲခေါ်ပြီးသားဆိုပြီးဆိုပြီးတော့တော့ကအပိတာဥမာဆက်မှာပေါ်တိုင်းမတရားပေါ်တိုင်းမတရားမနေရင်ဒုက္ခနှမျိုးဒုက္ခနှမျိုးသောက်ကြည့်မြင်သောက်ကြည့်မြင်ရဲ့ဆင်းရဲရဲ့ဆင်းရဲတဲ့ပေါ်လွင်ပေါ်လွင်သတ္တာ ၆ပါးပေါ်တိုင်းပေါ်တိုင်းကမှန်းနေဒုတိယနာတရားလည်းပိုင်းခြားပြီးမဲ့အကြောင်းနဲ့ပြည့်စက်တဲ့ပြည့်နေပုံနဲ့ကကိုယ်တိုင်သိပြီးပြီးမဲ့ဒါတကယ်ပြရလို့စတယ်ညာတာပြည့်နေခေါ်တယ်ခဏမစဲဖြစ်ပြနေလို့မမြဲဘူးမြဲတော့ဆင်းရဲတယ်ဒီလိုလည်းပဲနာနဲ့သူ့ဟာလို့ပေါ်လာပါလိမ့်မယ်အနတ္တအတ္တကောမဟုတ်လို့သဘောတရားများပဲဒီလိုပြရတာအဲ့ဒါပြီးပြီးလို့ရှိရင်နိဗ္ဗာန်ကိုဆက်ရတာပဲဒါကြောင့်

ebe ebe ebe re ihe nwe ye a ụalụụba bụ nyeahị dwao a daama ye na eieweụrụ e ụ e ọbụ le ọhụ သာမောင်မရင်မတွက်နိုင်အောင်သောဝေသနာသောပြအကြောင်းနဲ့ရှိပါလားဒါတကယ်တော့အကြောင်းမမြင်လို့လောဘဒေါသမောဟလိုလိုက်ပြီးတော့မကောင်းမှုပြုမြင်ပယ်သေးပါလားမကြောက်ဘူးလို့ပြောနိုင်ဘူးတရားရည်ရှိတဲ့ပုဂ္ဂိုလ်လည်းပယ်သေးပါစနိုင်တယ်အဲဒီတော့ဘုရားကိုယ်ဝေဝါဤသိသာကိုမြင်နေငရဲ့ကြရဲသိသာပြရတဲ့သိသာပြရတဲ့သူတွေရောက်ရတဲ့ဉာဏ်ဉာဏ်ချမရဘူး

မမိသလိုဖြစ်နေမှာပေါ့အဲ့ဒါတရားတော်နဲ့လိုက်ပြီးတော့ဒုညာပြည့်လည်းမတော်ရဲ့ဆင်းရဲခြင်းပါအဲ့ကြောင့်လည်းမတော်တော့ဘူးဘုရားတော်တော်တဲ့တတ်နိုင်လို့ရှိရင်ဖြစ်နိုင်လို့ရှိရင်အာရဏရတ္တဘုရားဝင်အာရုပါအောင်ဆိုတော့အာရုတဲ့နဲ့ပဲဖြစ်မျိုးဘုရားတဲ့ကဘုရားတော်ကြီးသမဏရင်းကြီးတဲ့ပုဂ္ဂိုလ်ရဲ့ရှိသောတာပန်ဖြစ်နေတဲ့ဘဝကြောင့်တော့ ချို့လည်းအနာဂံတော်မှလည်းနာဂံဖြစ်နေပေါ်ပြောင်းတယ်အရဟတမနာဘုရားရောက်ပြီးတော့ရှိတာပါဒါပေမဲ့လည်းတရားဆုံးမှာတော့တိုက်တမ်းနဲ့မြတ်တွေ့တဲ့အချင်းမို့တော့လိုပါတယ်အဲ့ဒါလို့ဆိုတာဘုညာဖြင့်လေဘုညာဖြင့်လေတော်ပဲတော်ပဲနေပါစေနေပါစေအဲ့လိုဆင်းရဲအရုံးမြတ်ရတနာတို့ဆိုတော့ရောက်ွယ်တွေ့ရတာမဟုတ်ဘူးအဖြစ်နိုင်တာကတော့ဘာလို့ဆို

ရောရရမှာဒီတိုင်းပြောရရတယ်ရောရမှာဒီလိုကသူတို့ကြီးနဲ့သူတို့ကစဉ်းစားလိုက်ရင်ကြောက်တာပဲကောင်းဆုံးဆိုပြီးသူကပြောတယ်အဲ့ဒါနဲ့မပြီးပါဘူးဟောလောဘဖြစ်ရင်ဒီချင်းနဲ့နည်းတယ်တားတယ်အဲ့ဒါလေးရှိမှလည်းဒေါသဖြစ်ရင်စိတ်စိတ်ဖြစ်စိတ်ကြီးသင်္ချမ်းတာဖြစ်အဲ့ဒါရှိမှပြီးရလိုက်မောဟနဲ့လည်းချမ်းသာတဲ့နေပုဂ္ဂိုလ်တော်အနေနဲ့စသည်ဒေါသရဲ့အပြည့်အချင်းတွေဖြစ်ပေါ်နေလို့ရှင်အဲ့ဒါလေးရှိမှပြီးပယ်လိုက်

ဟိုမူရာတွေလည်းမတော်တာတွေပြုလုပ်တတ်တယ်အဲ့ဒါတွေမရအောင်ဒေါသဖြင့်ဒီတဲ့ဒေါသတွေမြင်အောင်ရှုမှတ်လို့နှကောင်းပါလေတရားအားထုတ်လို့တရားရှုမှတ်မှုတတိကောင်းနေတဲ့ပုဂ္ဂိုလ်တွေမှာအဲ့ဒီဒေါသဒေါသမောတွေမဖြစ်ဘူးတော့မဟုတ်ဘူးဒါဖြစ်နေတယ်လို့သူကတော်တော်လေးကြားလာတာဟောမှတ်လိုက်တာကြောက်အနုညာလေးတွေဖြစ်တာဖြစ်တယ်

ဖြစ်ပေါ်လာတဲ့လောဘဒေါသမောဟစိတ်ဓာတ်နဲ့အကုသိုလ်စိတ်ဓာတ်နဲ့ဖြစ်ပေါ်လာတဲ့ဖြစ်ပေါ်လာတဲ့ရှိမှပြီးတော့ပယ်လာတာကတော့အားလုံးရင်ဖြစ်နိုင်တဲ့စာပါပဲ။ဒီတရားတွေတဲ့ပုဂ္ဂိုလ်တော့မှမှလိုက်ကြောက်ကြမှလိုက်ကြောက်ကြနားဆင်ကြရတယ်ဆိုရတယ်။ဖြစ်ပေါ်လာများဖြစ်ပေါ်လာများရှားများဖြစ်ပေါ်လာများပယ်ရှားနိုင်ပါဘူး။ပယ်ရှားနိုင်ပါဘူး။ဆုံးပါပြီဒီမှာလည်း ဆန္ဒနာရေရွားနေစတာတော့ဆန္ဒနာရေရောပါစတယ်ဆိုမှတော့ဟုတ်ပါဆန္ဒနာရေအကြီးဆန္ဒနာရေကျော်တာဆန္ဒနာရေရဲ့ဆန္ဒနာရေပြည့်တော့ဒါဆိုတော့ပါလိအဲဒီ သင်တဲ့ရှိတယ်ပဲသိချောက်လာတယ်ဒီပါလေးလည်းဒါလည်းကိုယ်ရုံးနဲ့ပြည့်ရမှာပါဒါတော့အဲဒီမြတ်စွာဘုရားရဲ့အဆုံးအမဩဝါဒပါဖြစ်မယာရင်မြင်ရမယ်ဆိုတဲ့အတိုင်းဘယ်ရင်းမြင်အောင်အာထုတ်ဒါတော့များအာညာရင်းနဲ့တန်းတဲ့လူဆက်လက်ပြီးအာထုတ်အဲမိမိတို့လိုသလားမပြည့်စုံသေးတာမို့ ဖြစ်ပေါ်လာတဲ့ဒေါသဒေါသမောဟစိတ်ကြမ်းတွေကိုပယ်နာလို့ရှိမှပြေနာလို့အဲဒီလိုအသက်ရှင်ခြင်းမိမိရဲ့လူစီရတော့မညာပုံညာနိဗ္ဗာန်ကိုပညာသာဆက်ရည်မြတ်မောပညာရပါစေ။ လေးစင်းနှစ်တွေကတော့ဒီစင်းနှစ်တွေကတော့ဒုတိယရေလေးချမ်းသာနှစ်တွေသူကတော့တော်တော်များများပြောတာနဲ့သာမဏေကမှဆောက်ပါသနာလေအများကြီးပါပဲဒီနေ့နိုင်ငံဆောက်ပြီးရောသာရတော်ကြီးရောအများကြီးပါဒီပေါ်အများကြီးပါအဲဒီ မြင့်ကျွဲဆိုတော့ကလည်းတော့ပါတော့လည်းအမြဲရှိတယ်အခုသူတော်ဝဲကျင်လည်းတော့ပါတော့လည်းတိုင်းပေါ့အဲဒီကောလုံးရေချာဒီနေ့ကပြီးသေးအောင်လည်းဒီမှာလည်းဆက်ပြီးထားရမှာဒါကြောင့်ဆိုတော့စေတရာသေတရာသေတရာတို့ဒီသေတရာ တ်စွာဘုရားသည်သာသနာတော်သာသနာတော်သေသောတိယမြတ်သေသောတိယမြတ်ဘောမာဖြင့်ဘောမာဖြင့်ဒီပွားခြင်းဒီပွားခြင်းဒီရင်ခြင်းဒီရင်ခြင်းဒုမာလကာဒုမာလကာဒီတော်တော်သည်ဒီတော်တော်သည်သန္တာဝဆင်းမှသန္တာဝဆင်းမှဘုရားပါရခြင်း နိုင်ငမြတ်သူဝတ္တံဝေသုံးစာပစ္စည်းတို့ဖြင့်၎င်း